ဆရာနဲ့တော့တငယ်ချင်းအားလုံးအခန်းထဲကတငယ်ချင်းအားလုံးမင်္ဂလာပါဗျာတပည့်တော်အခုပြောမယ့် presentation ကတော့ Gamma Buddhist Precept ရဲ့ Moral and Immoral Action ပါဗျာကံဆိုတာပြုလုပ်ခြင်းလို့အဓိပ္ပာယ်ရတယ်ပြုလုပ်ရဆိုတာကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးမှာဖြစ်တဲ့ကုသိုလ်စေတနာအကုသိုလ်စေတနာကိုကံလို့ခေါ်ပါတယ်ဗျာအဲ့ဒီစေတနာ အဲကုသိုလ်စေတနာအကုစေတနာကိုအကုသိုလ်စေတနာကိုကံလို့ခေါ်ပါတယ်ဗျာအဲစေတနာဆိုတာလည်းစေစောခြင်းတိုက်တွန်းခြင်းရွယ်ချက်ရှိရှိနဲ့ပြုလုပ်တာကိုစေတနာလို့ခေါ်ပါတယ်ဗျာမကောင်းတဲ့အလုပ်မကောင်းတဲ့အလုပ်ဖြစ်စေကောင်းတဲ့အလုပ်ဖြစ်စေစိတ်ကထထတန်တန်နဲ့ရွယ်ချက်ရှိရှိနဲ့ပြုလုပ်ရင်ကံမြောက်တယ်အဲ့ဒီကံကိုပဲစေတနာလို့ခေါ်တယ်ဗျာမြတ်စွာဘုရားကစေတနာဟံဘိက္ခဝေကမ္မဝရမိလို့ဟောဟောတာပါတယ်ဗျာစေတနာနဲ့ကံနဲ့ကအတူတူပါပဲဗျာ ဗုဒ္ဓဘာသာမှာအခြေခံချတဲ့အခြေခံချတဲ့အယူဆတစ်ခုကတော့ကမ္မနိယမဖြစ်ပါတယ်ဒီမစိုးရင်ဆရာတော်ဘုရားကြီးကတရားဟောတဲ့အခါမှာအငြင်းနဲ့ဟောလေးရှိပါတယ်ခင်ဗျာကောင်းပင်ပြုကကောင်းကျိုးရာလောကဓမ္မတာဆိုးပင်ပြုကဆိုးကျိုးရာလောကဓမ္မတာဆိုပြီးတော့သဘာဝနိယမကိုကမ္မနိယမလို့ခေါ်ပါတယ်ခင်ဗျာထေရဝါဒမှာကယ်တင်ရှင်ဆိုတာလည်းမရှိဘူးကယ်တင်ပေးတဲ့သူကယ်တင်ပေးတဲ့သူဆိုတာလည်းမရှိဘူးဘုရားရှင်ကိုယ်တိုင်ကလည်းလူသားတို့ကိုကယ်တင် လူသားတွေအတွက်ကရင်ရှင်လည်းမဟုတ်ခဲ့ဘူးလူသားတွေအတွက်လမ်းညွှန်သူသာဖြစ်ပါတယ်ခင်ဗျာဗုဒ္ဓဘုရားရှင်ကပြောပါတယ်ချစ်သားတို့သင်တို့လွတ်မြောက်မှုအတွက်သင်တို့ကိုယ်တိုင်ကြိုးစားအားထုတ်ကြဘုရားရှင်တို့မြည်သည့်လမ်းညွှန်ရုံသာဖြစ်တဲ့ဆိုပြီးဓမ္မပဒမှာအတိအလင်းပြောထားပါတယ်ခင်ဗျာလူတွေတရားနဲ့တရားကွဲပြားခြားနားမှုတွေရှိကြတယ်တချို့ကရုပ်ချော့တယ်တချို့ကရုပ်ဆိုးတယ်တချို့ကကံကောင်းတယ်တချို့ကကံမကောင်းဘူးတချို့ကပညာဉာဏ်ထက်တယ်တချို့ကမထက်ဘူးတချို့က အမျိုးမြင့်တယ်တချို့ကအမျိုးနဲ့တယ်ဆိုတော့ခွဲပြားခြားနားမှုတွေကလည်းမိမိတို့ရဲ့ကိုယ်ပိုင်ကံများပေါ်မှာပဲမူတည်ပါတယ်ခင်ဗျာအခြားတနည်းနဲ့ပြောရမယ်ဆိုရင်အတိတ်ကမိမိပြုလုပ်တဲ့လောရမှုနဲ့လောရမှုရဲ့အကျိုးရလဒ်နဲ့လက်ရှိပြုလုပ်မှုပေါ်မှာပဲမူတည်ပါတယ်ခင်ဗျာမိမိတို့ရဲ့ပျော်ရွှင်မှုဆင်းရဲမှုတွေဒုက္ခဒုက္ခတွေကိုမိမိကိုယ်တိုင်ပဲဖန်ဆင်းထားတာပါခင်ဗျာမိမိတို့ရဲ့ကံတွေကမိမိတို့ရဲ့ပြီးသူကပညာရှင်တွေလည်းဖြစ်တယ်နောက်ပြီးတော့ ပဲ့ကိုင်ရှင်တွေလည်းဖြစ်တယ်မိမိတို့ရဲ့အရှင်သခင်လည်းဖြစ်ပါတယ်ခင်ဗျာမိမိကိုယ်တိုင်မိမိတို့ရဲ့ကံတွေကိုကိုယ်ပိုင်တိဆောက်ကြတယ်အဲ့ဒါကြောင့်မလို့ဓမ္မပဒမှာပြောထားတယ်ခင်ဗျာအတ္တဤတနောနာထောကောဤနာထောပရောတိယတဲ့မိမိရမိမိသားလင်ကိုကိုရမိမိမတပါတော့အခြားသောပုဂ္ဂိုလ်တွေကကိုကိုရမဟုတ်ဘူးလို့မြတ်စွာဘုရားဓမ္မပဒကုမာရကတ္တပမာတုထေဝတ္ထုမှာပြောထားပါတယ်ခင်ဗျာအဲ့ဒီမှာကုသိုလ်ကံနဲ့အကုသိုလ်ကံမှာအကျိုးပေးတဲ့အခါမှာအကုသိုလ်ကံကအကျိုးပေးတာမြန်တယ်ဗျာ။ဘာလို့အကျိုးပေးလဲဆိုတော့ ဟိုဥပမာပြောရမယ်ဆိုလို့ရှိရင်ဘူးပင်နဲ့ဖျုံပင်နဲ့စိုက်လို့ရှိလို့ရှိရင်လပိုင်းနဲ့အတီးတီးတယ်နောက်ပြီးတော့ထမ်းပင်လို့မကြီးပင်လို့စိုက်လို့ရှိရင်နှစ်ကြာမှအတီးတီးနိုင်တယ်အာကုသိုလ်ကံကလည်းအဲ့လိုပါပဲအာတုအာကုသိုလ်ကံကဆန်အားအစတတိအင်အားနဲ့တဲ့အတွက်ကြောင့်မြန်မြန်အကျိုးပေးပြီးတော့အာကုကုသိုလ်ကံကတော့အချိန်ကြာကြီးဖြစ်မှအကျိုးပေးပါတယ်ခင်ဗျာအဓိက ပြောရမယ်ဆိုလို့ရှိရင်တော့လူတွေရဲ့တနေ့တာစိတ်မှာကုသိုလ်နဲ့အကုသိုလ်နဲ့ ကုသိုလ်နာအကုသိုလ်နဲ့ဘယ်ဟာဖြစ်များလဲဆိုရင်အကုသိုလ်ကအရင်ဖြစ်များတယ်ဗျ။ဘာလို့လဲဆိုတော့မြတ်စွာဘုရားပပတမေရမတိမနောတဲ့စိတ်ရမကောင်းမှုမှာအမြဲတမ်းမှုလျော်တယ်ကုသိုလ်လုပ်ဖို့ကြတော့စိတ်ကိုအမြဲတမ်းတိုက်တွန်းနေရတယ်ဗျာအားလာကြမို့လို့မကောင်းမှုအကုသိုလ်လုပ်ဖို့ဆိုတာလဲသူတို့မှမခဲရင်ပါဘူးဗျာနောက်ပြီးတော့တစ်ခုရှိသေးတယ်ဟွာကံဆိုတာကံမှာမျက်နှာလိုက်မှုဆိုတာမရှိဘူး ကောင်းတဲ့ကောင်းတာပဲဖြစ်စေဆိုးတာပဲဖြစ်စေအဲ့အဟာကိုလောက်တော့မယ်ဆိုရင်စိတ်ကပဲဥစည်းပါတယ်ဗျာအဲ့ဒါကြောင့်မလို့ဓမ္မပဒမှာဟောတာပါတယ်မနောဘမြင်ကမှာဓမ္မမနောတထမနောမေယမနာတာစေပရုဒေနာဘာတတိဝါကရောတိဝါတောတောနံဒုက္ခမနေတိစက္ကံဝါအနုပါယိနိတဲ့တစုံတယောက်သောပုဂ္ဂိုလ်အခြားအခြားသူတွေရဲ့အပေါ်မှာမကောင်းတဲ့စိတ်တဘောနဲ့ပြောမယ်ဆိုမယ်ကြံမယ်ဆိုလို့ရှိရင်အဲ့ဒီမကောင်းတဲ့စိတ်တဘောဆိုတဲ့အကုသိုလ်ဒုစရိုက်ကြောင့် အဲ့ဒီလူရဲ့အာဟုသောကံဟာနွားမှာတက်ထားတဲ့လှဲပဲလိုပဲအဲ့ဒီအာဟုသောကသူ့ရဲ့နောက်ကိုအစဉ်တစိုင်းအမြဲလိုက်တယ်တကယ်တော့တစုံတယောက်တဲ့ပုဂ္ဂိုလ်ကအခြားသောပုဂ္ဂိုလ်ပေါ်မှာအဲ့ဒီကောင်းတဲ့စိတ်နဲ့ပြောတယ်ပြုတယ်ကြံတယ်ဆိုလို့ရှိရင်အဲ့ဒီကောင်းတဲ့စိတ်ဆိုတဲ့ကုသိုလ်သူစရိုက်ကြောင့်သူ့ရဲ့အိတ်ကုသိုလ်ကလည်းသူ့ရဲ့အနောက်မှာအရေးလိုပဲလိုက်တယ်အဲ့ဒါဆိုလို့ရှိရင် အာကုသိုလ်ကလူကိုအမြဲနှိပ်စက်ဖို့အမြဲလိုက်ပြီးတော့ကုသိုလ်ကတော့မိမိကိုစောင့်ရှောက်ဖို့အတွက်မိမိရဲ့နောက်မှာအမြဲလိုက်ပါတယ်ဗျာ ကံမှာထင်ရှားတဲ့အရာကံအားထင်ရှားတဲ့အရာတော့မဟုတ်ဘူးဒါပေမဲ့သူ့မှာစရည်တတိတွေရှိတယ်ကံမှာကိန်းအောင်နေတဲ့စရည်တရားတော့အချိန်တန်ရင်ကံဟာ၎င်းရဲ့အကျိုးတတိကိုထုတ်ပြောပေးတယ်အကြောင်းတရားကအကျိုးတရားကိုဖြစ်စေတယ်အကျိုးတရားကအကြောင်းတရားကိုလည်းရှင်းပြတယ်မျိုးစေ့ကတတိကိုဖြစ်စေတယ်တတိကအတိနဲ့အစေကိုပြန်လည်ခြေစွပ်ပြုတယ်အဲ့ဒီအတူတူပါပဲကံနဲ့ကံရဲ့အကျိုးကိုဟောရမှာကံနဲ့ကံရဲ့အကျိုးဟာလည်းအပြန်လည်ဆက်သွယ်နေပါတယ်ခင်ဗျာအကျိုးတရားနဲ့အကြောင်းတရားလည်း ဖူးပင့်နေကြတယ်တပည့်တော်ဗုဒ္ဓဘာသာမှာဒီဘဝတည်လို့ရှိရင်နောင်ဘဝနောင်ဘဝရှိတယ်ဆိုတော့အယူဆိုတာရှိပါတယ်ခင်ဗျာအဲ့ဒါကြောင့်မို့လို့အတိတ်ကံကပစ္စုပန်ဘဝဖြစ်လာအောင်ခြေလေးကိုဖန်တီးပေးတယ်ပစ္စုပန်ကတဖန်အတိတ်ကံနဲ့ပေါင်းဆက်ပြီးတော့နာဂတ်ဘဝဖြစ်လာအောင်ဖန်တီးပေးတယ်ပစ္စုပန်အတရသားသမီးဖြစ်လို့ရှိရင်တဖန်ပစ္စုပန်ကလည်းနာကမိဘဖြစ်လာလိမ့်မယ်ဗျာဒီကမ္ဘာလောကကြီးမှာကိုချင်းတရားကောင်းတဲ့ပုံကိုယ်တွေကမကြာခဏကံမကောင်းကြဘူးဗျာအချင်းဒီလာမကောင်းတဲ့သူတွေကြတော့ လူကြီးပွားတိုးတက်နေကြတယ်အဲ့ဒါကိုကြည့်ပြီးတော့အတိတ်ဘဝနဲ့အနာဂတ်ဘဝရှိတယ်ဆိုတာကိုထောက်ခံသောအဖြစ်အတိတ်ဘဝနဲ့အနာဂတ်များရှိခြင်းကိုထောက်ခံတဲ့ခိုင်မာတဲ့ယူဆတစ်ခုဖြစ်ပါတယ်ဗျာအခုတပြည့်တော့အခုတွေ့နေရတဲ့ဒီလောကမှာလည်းတွေ့နေရတဲ့လူဆိုတာသေကံသေကံဒီမှာစောတဲ့မရဏတဏ္ဍဆောဟာအရေးကြီးရဲ့ဗျာသေကံဒီမှာ ကောင်းတဲ့သူတယောက်ကသေကံဒီမှာစောတဲ့မရဏတဏ္ဍဆောကအကုသိုလ်ဆောဖြစ်ခဲ့မယ်ဆိုလို့ရှိရင် အဲ့ဒီလူကသူစောတဲ့အာဟုသူစောဖြစ်တဲ့အတွက် तू ကဘာဖြစ်လဲဆိုခွေးဘွားကိုဖြစ်သွားတယ်ဗျာခွေးဘွားကိုဖြစ်ပေမဲ့လည်းသူ့ရဲ့အတသူလှုပ်ထားတဲ့ရှေ့ရှေ့အကန်တွေကြောင့်အဲ့ဒီခွေးဘွားမှာပဲသူ့ရဲ့သခင်ကသူ့ကိုချစ်ခင်တယ်မြတ်လို့တဲ့အစားကောင်းတောက်ကောင်းတွေနဲ့လည်းစားကောင်းတောက်ကောင်းတွေကျွေးတယ်နောက်ပြီးတော့သူ့ကိုပြည့်ပြည့်စုံစုံနဲ့ထားတယ်တချို့နောက်ပြီးတော့အဲ့ဒါတခုပေါ့နောက်ပြီးတော့ ဟိုဆိုးတဲ့လူတယောက်ကတေကန်ဒီမှာကုသူဇော်လေးစောသွားတယ်ကုသူဇော်စောသွားတဲ့ကျတော့ तू ကလူဘွားကိုရောက်ပြီးတော့လူဘွားရဲ့လူဘွားမှာရှိတဲ့အကျိုးတွေအလုံး तू ခံစားတယ်ဒါကလည်းထူးခြားတဲ့ကံရဲ့ထူးခြားတဲ့ထူးခြားချက်တစ်ခုပဲဖြစ်တယ်အမှန်မှဆိုလို့ရှိရင်ကုသိုလ်လုပ်တဲ့လူကကုသိုလ်ကုသိုလ်ကုသိုလ်လုပ်တဲ့လူကကောင်းကောင်းမွန်မွန်စားပြီးနေရပြီးတော့အကုသိုလ် ကုသိုလ်လုပ်တဲ့လူကကောင်းကောင်းမွန်စားပြီးနေရမှာကိုဘာလို့မနေရဘဲနဲ့ဖိုးပမှာကျင်လည်ရပြီးတော့အကုသိုလ်ပြုတဲ့သူကကောင်းပြီးတော့လူပမှာကျင်လည်ရလဲဆိုရင်ဒါကံရဲ့ထူးခြားတဲ့အကျိုးတရားတွေပဲဖြစ်ရကံကံမှာအစအစထတဲ့ကံတွေကလွန်မြောက်မှုကိုမပေးနိုင်ဘူးဥပမာပြောရမဆိုရင်ပြစ္ဆာနန္ဒိယကံတွေပေါ့အဲ့ဒီကံတွေလုံးမယ်ဆိုရင်ဘလို့မှမလွန်မြောက်နိုင်ဘူးခင်ဗျာဆန်းအားနေတဲ့ကံတွေကလွန်မြောက်မှုကိုပေးနိုင်တယ်ဒါပေမဲ့ဆိုးတဲ့ကံပဲဖြစ်ဖြစ်ကောင်းတဲ့ကံပဲဖြစ်ဖြစ် သူအကျိုးပေးတဲ့အချိန်ထိတော့စောင့်ရမယ်ခင်ဗျာဖြစ်ပြီးသားကုသိုလ်တွေကိုဖြစ်ပြီးသားကုသိုလ်တွေကိုကြီးမားတဲ့ကြီးမားဖြစ်ပြီးသားအကုသိုလ်တွေကိုကြီးမားတဲ့ကုသိုလ်နဲ့ပယ်ဖျောက်လို့ရတယ်ဒါပေမဲ့ဒါပေမဲ့ကုသိုလ်ကနည်းနေမယ်ဆိုလို့ရှိရင်တော့ပယ်ဖျက်လို့မရဘူးခင်ဗျာဥပမာပြောမယ်ဆိုရင် စားတပိတ်တာကိုအေယာရီမြစ်တဲ့ထဲလာလို့ရှိရင်စားရဲ့အရာသာမပြတ်မပြတ်တဲ့ကဲသို့ ကုသိုလ်ကံများစွာရှိတဲ့သူကလည်းအ ਨੇ ငယ်သောအကုသိုလ်ကံအကုသိုလ်ကံကမကောင်းကျိုးကိုဖြစ်စေနိုင်ဘူးကဲလို့စားတပိတ်တာကိုတောက်ရည်အိုးထဲထည့်လိုက်မယ်ဆိုရင်တောက်ရည်ရဲ့အရာသာပြတ်သွားသလိုပဲတကယ်လို့ကုသိုလ်ကံအ ਨੇ ငယ်ကုသိုလ်ကံနည်းနည်းပဲရှိပဲဆိုလို့ရှိရင်ရှိပြီးသားအကုသိုလ်အ ਨੇ ကုသိုလ်ကံနည်းနေမယ်ဆိုလို့ရှိရင်အကုသိုလ်ကံဖြစ်စီလာတဲ့အခါရှိပြီးသားကုသိုလ်တွေပါပျောက်ပြတ်သွားနိုင်ပါတယ်ဗျာကံနဲ့ကံနဲ့ကံရဲ့အကျိုးရဲ့ ပြဿနာမှာတဲ့စုပေးခြင်းတန်ပေးခြင်းဆိုတာမရှိဘူးဗျာကုသိုလ်လုပ်လို့လည်းစုရတယ်ဆိုတာမရှိဘူးအကုသိုလ်လုပ်လို့လည်းတန်ပေးခြင်းဆိုတာမရှိဘူးအဓိကတော့မိမိတို့တွေ့ကြုံခံစားနေရတဲ့ဝမ်းနည်းမှုပူဆွေးမှုတွေပျော်ရွှင်ခြင်းတွေချမ်းသာခြင်းတွေဆိုတာမိမိကိုယ်တိုင်ပြုလုပ်ထားတဲ့ကောင်းမှုမကောင်းမှုတွေရဲ့တဘာဝအကျိုးရလဒ်ဖြစ်ပါတယ်ခင်ဗျာတပည့်တော်အဓိကပြောချင်တာကတော့လူကောင်းတစ်ယောက်ဖြစ်ဖို့အတွက်တပည့်တော်လို့ဆိုတာနိဗ္ဗာန်ကိုမရောက်နိုင်သေးဘူးနိဗ္ဗာန်မရောက်ခင်စัจ जा ဘဝတွေမှာကောင်းကောင်းမွန်ကျင်လည်ရအောင်လူနဲ့စိတ်စိတ်နေခြင်းနဲ့ဆိုလို့ရှိရင်တော့မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဖို့ပဲဖြစ်ပါတယ်ရှင်။ဒီလိုပြောမဲ့ presentation ကတော့ဒါနဲ့ဆုံးသက်ပါတယ်ရှင်။ကျွန်တော်မေဘန်ကတော့ဟောတယ်ဟောလေးပါလို့လေးပါဒီလိုကောင်းကံစိုးကံကိုဖြစ်စေနိုင်တဲ့အကြောင်းအချက်လေးများရှင်းနေပြောပြပါ ကောင်းကံကောင်းကံဖြစ်စေနိုင်ဘာတွေလုပ်ရင်ဘယ်လိုချက်တွေလုပ်ရင်မကောင်းတဲ့ကံဘယ်လိုချက်တွေလုပ်ရင်ကောင်းတဲ့ကံအဲ့ဒါတွေရှိစိတ်ကောင်းစေတနာကောင်းထားရင်ကောင်းမှာပဲလေဒါလည်းစိတ်ရင်ကောင်းရင်ကံကောင်းမယ်စိတ်ရင်ယုံရင်ကံလည်းယုံပါပဲလေအဓိကစိတ်ပဲစေတနာဟံဘိခွေကမ္မဝရဏေကောင်းကံဆိုးကံလုံလောက်ပါပါစိတ်ရင်စေတနာကောင်းလုံလောက်လားစိတ်ကောင်းရှိဖို့အဓိကပဲလေ အရာအလုံးကစိတ်ကဦးစီးတာပဲကိုကောင်းတာလုပ်ရှင်စိတ်ပဲဒီလားတွေစောင့်တည်ဖို့ကောင်းမှနောက်ဘက်ကောင်းတဲ့ကံဖြစ်ဖို့အတွက်အရှင်မြတ်ဒီဘက်နဲ့စိတ်ကောင်းရေးထားနေရုံနဲ့နောက်ဘက်မှာအဲ့လိုကြီးဖြစ်ပါမယ်အဲ့လိုကြီးဒါနလုပ်ရှင်တာလည်းဒီစိတ်ပဲမလုပ်ရှင်တာလည်းဒီစိတ်စိတ်အဓိကပဲလေလူကျင်တန်းကျင်တယ်ဆိုတာလည်းစိတ်ကလူကျင်မှဖြစ်တာလေမလူကျင်ဆိုလည်းမဖြစ်ဘူးသူများကိုကြွေးကျင်တယ်ဆိုတာလည်းကိုကကြွေးကျင်မှဖြစ်တာလေအဲ့ဒါကြောင့်မို့လို့စိတ်ကအဓိကပဲလေ အဲ့လိုလက်ကိုမလုပ်ဘူးဆိုတာပြောနေတာမှာရောက်တယ်ဆိုတော့ဆန်လေးပါဒီလိုစတဲ့ဒီလိုအဲဒီမှာတော့မှာပြီးစာတယ်လို့ပြောတာဆန်လေးရာကဒီတော့အကြီးတယ်လို့စာတယ်ဒါတော့ပြောမယ်ဆိုရင်တော့ ကုသိုလ်ကံကိုအားကြီးရဗျာတကယ်လို့များအကုသိုလ်ကံကြီးခဲ့မယ်ဆိုရင်ပေါ့ပြင်စာနန္ဒီယကံလိုမျိုးဆိုရင်တော့အကုသိုလ်ကံပြန်ပြီးတော့ဖြေရှားလို့မရဘူးဗျာတကယ်လို့များကုသိုလ်ကံရှိတယ်အကုသိုလ်ကံရှိခဲ့တယ်ကုသိုလ်ကံများနေမယ်ဆိုရင်အဲ့ဒီအကုသိုလ်ကံခြေလို့ရတယ်ဗျာကုသိုလ်ကံကြီးကြီးမားမားနဲ့ခြေလို့ရတယ်ပေါ့ဗျာတကယ်လို့များအကုသိုလ်ကလည်းနည်းနည်းပဲရှိမယ်ကုသိုလ်ကလည်းနည်းနည်းပဲရှိမယ်ဆိုလို့ရှိရင်ရှိပြီးသားအဲ့ဒီကုသိုလ်ကပြန်ပြောက်သွားနိုင်တယ်ဗျာ အဲ့ဒါတော့ဝိရိယဖေကကံယုံပြီးတော့တော့စုပုံနေလို့မရဘူးဖေကိုကလည်းစူးစမ်းရမှာလေဖေအတိတ်ကံလည်းရှိသေးတယ်ကိုကလည်းစူးစမ်းမယ်ဆိုရင်ဖြစ်နိုင်တယ်ဖေအဓိကတော့ဝိရိယလည်းရေးကြည့်တယ်ဖေကံကြီးပဲပုံချပြီးတော့ငါဖြစ်လာမှာဆိုထိုင်နေရင်တော့ဘာမှဖြစ်လာမှာမဟုတ် ဒီနေရာမှာဒိဗ္ဗေတူရဲ့ဥမာကိုတို့တို့အခုကဥမာပြေးဖို့ပေါ့။အဲ့တော့ဒိဗ္ဗေမြန်ကွဲလာလို့ဒိဗ္ဗေမြန်ကွဲလို့ဒီဥမာနဲ့ပြေးရတာဆရာလေးဆရာ။တင်ပါဗျာ။ဘယ်လိုလဲဆိုတော့သူသကုပါလာမထေဝိထုမှာလေဝိထုပြောထားတယ်။ဒါလို့ဆိုတော့ ခုနပြောတာဦးစင်းပြောတာဘယ်လိုဥမာတစ်ခုပြေဥမာတစ်ခုပြေတော့လက်လျက်နဲ့နောက်လိုက်ခြေကလည်းလူရဲ့နောက်ကိုလိုက်တယ်အဲ့ဒီဥမာတစ်ခုကအဓိပ္ပာယ်သူ့နေလို့ဘုရားကမတူလို့နှစ်ခုပြေးခဲ့တာဟုတ်အဓိပ္ပာယ်မတူဘူးဗျာကုသိုလ်ကကုသိုလ်ပဲကုသိုလ်ကြတော့လူရဲ့အရေးအနာကိုလိုက်နေတယ်လို့ပဲကုသိုလ်ကကိုယ်ဆောက်ချဖို့အမြဲလိုက်တယ်အကုသိုလ်ကတော့ နည်းနည်းနှိပ်တာနဲ့အကျိုးပေးဖို့ကအများတန်းဟိုအာဘုဒ္ဓကရက်ဟိုလှဲဘိန်းဆက်လို့ပဲဆိုတာလေနွားရဲ့အနောက်မှာနွားလဲရနွားရဲ့သူတယောက်တော့သွားလို့မရဘူးလေတကောင်နဲ့သူ့ရဲ့လှဲရတက်မှသွားလို့ရလေအဲဆိုတော့လှဲလှဲနွားရဲ့နောက်ကိုလှဲဘိန်းကလိုက်တယ်လို့ပဲအာဘုဒ္ဓကလည်းသူ့နှိပ်ဆက်ဖို့လူရဲ့နောက်ကိုအများတန်းလိုက်တယ်အခုပေါ့အာဟုတို့လောက်တဲ့လူတရားပေါ့နော်အဲအာဟုတို့လောက်တဲ့လူတရားကသူလောက်တဲ့အာဟုတို့တွေက ဟိုနွားမှာတက်ထားတဲ့လှဲပိတ်ဆိုတာနွားလှဲရလေအရှိကသွားလို့ရှိရင်သူ့ကိုသူသွားလို့မရဘူးလေလှဲပိတ်ပါမှသွားလို့ရတယ်အကုသူကလည်းသူ့ရဲ့နောက်ကိုအချိုးပေးတဲ့ချိန်ကအချိုးပေးတဲ့ချိန်ရောက်တဲ့အထိတကောက်တော့လိုက်နေမှာပဲကုသူကြတော့ကုသူရဲ့အရေးကအေးစင်းတယ်ကုသူကဖြူစင်တယ်လေကုသိုလ်ကဖြူစင်တယ်တန့်ရှင်းတယ်ကုသိုလ်ကြတော့ကြတော့လူရဲ့အနာကိုလူသွားလို့ရှိရင်အရေးပါတယ်လို့ပဲအမြဲတမ်းလိုက်တယ်ကုသိုလ်ကကိုယ်စောက်ချဖို့လိုက်နေတာအကုသိုလ်ကကိုယ်နှိမ့်ဆက်ဖို့အမြဲလိုက်နေတာအဲ့ဒါလူကဟိုမှာဒီငုံနေတာစောက်နေ အဲ့ဆိုတော့မသိဘူးအဲ့ဆိုတော့မငုတ်ခင်ပေါ်တယ်လေအရှိကရှိပြီးသားရေထဲမရောက်ခင်လူရိတ်ကပေါ်နေပြီးသားလေဆာလာလူပဲနေစက်ကမလူပဲနေနဲ့ပြတ်သက်ပြီးတော့စောင်းချိုးတယ်မှာဆက်ရတယ်ဒီကံရိတ်ကကံရတယ်ဒီကေဘယ်ဆက်ဝါ sorry တန်လိုက်ဆက်ဝါတစ်ခုလိုပဲလူနောက်ကဒီကေဘယ်တိုင်းနေတယ်သူကမရတာဆိုရယ်ယူဆဆိုမှရှိကံလိုက်တယ်ဆိုတာကစွမ်းအားနေရတာကမဟုတ်ဘူးပဲ ဒီမမြင်နိုင်တဲ့ဒါလိုက်ဆောင်တဲ့မျိုးတိုင်းနေတယ်ဆိုတဲ့ယူဆအပေါ်မှာဒါဆရာဦးရှိအောင်လည်းမဟုတ်ဘူးတာဖြစ်တယ်။အဲဆရာလေးပေါ်မှာဆရာလေးယူဆဒါမှမဟုတ်တကယ်များလိုက်သလား။ဒါပေါ်လေဆွမ်းရည်တစ်ခုအနေနဲ့လည်းခိုက်တယ်မဟုတ်လိုက်တယ်ဗျ။ကံလားကံဆိုတာထင်ရှားရှိတော့အရာတော့မဟုတ်ဘူး။ဒါပေမဲ့သူ့ရဲ့မှာ process စွမ်းရည်တက်တည်အများကြီးရှိတယ်။ဒီဘဝသေးသွားပြီမဲ့ဒီဘဝဒီခန္ဓာကိုယ်နဲ့နောက်ဘဝရအဲနောက်ဘဝနောက်ခန္ဓာကိုယ်ကလည်းကိုကိုခန္ဓာကိုယ်ပဲဖြစ်ရသူ့ရဲ့ process တွေရှိပြီးသားဖြစ်။ဒါပေမဲ့မြင်ရတဲ့အရာတော့မဟုတ်ဘူး။ 言わずにできるだけっていきます。